ရှမဿဲခရစ်ဝင်ခန်းကြီး3အငယ်1မှ6ထိုကာလအခါဗတ္တိဇံဆရာယောဟန်သည်ပေါ်ထွန်းလျှင် ကောင်းကင်နိုင်ငံတော်သည်တည်လူနီးပြီ ထိုကြောင့်နောင်တရကြလော့ဟု ယူဒတော်၌ဟောလေ၏ပရောဖက်ဟေရှာယဟောဘူးဒီကားတော၌ဟစ်ကြော်သောသူ၏အတံမှာသာဝရဖျားကြွတော်မူရာလမ်းကိုပြင်ကြလော့လမ်းခီးတော်ကိုဖြောင့်စေကြလော့ဟုသော အချက်၌ထိုယောဟန်ကို ဆိုလိုသည် ယောဟန်သည်ကုလားအုပ်အမွေးနှင့်ရက်သောအဝတ်ကိုဝတ်လျက်၊ခါး၌သားရေခါးပန်းကိုစည်းလျက်၊ကျိုင်းကောင်နှင့်တော၌ဖြစ်သောပျားရည်ကို စားလျက်နေ၏။ထိုအခါယေရုရှလင်မြို့မှစ၍ယုဒပြည်သူပြည်သား၊ယော်ဒန်မြစ်နားမှာနေသောသူအပေါင်းတို့သည်ယောဟန်ထံသို့ထွက်သွား၍မိမိတို့အပြစ်များကိုဘော်ပြလျက်၊ယော်ဒန်မြစ်၌ဗတ္တိဇံကိုခံကြ၏။ယုဒပြည်သူပြည်သား၊ယော်ဒန်မြစ်၌ဗတ္တိဇံကိုခံကြ၏။ ဗာရိရှဲနှင့်ဇဒ္ဒုကဲအများတို့သည်ဗတ္တိဇံကို ခံအံ့သောငှါလာကြသည်ကိုယောဟန်သည်မြင်လျှင်၊အချင်းမြွေဆိုးအမျိုးတို့၊ရောက်လုသောဘေးဒဏ်မှ ပြေးသွားစိမ့်သောငှါအဘယ်သူသည်သင်တို့ကိုသတိပေးဘိသနည်း။နောင်တရခြင်းနှင့်ထိုက်တန်သောအကျင့်ကိုကျင့်ကြလော့။အာဗြဟံသည်ငါတို့အဘဖြစ်သည်ဟူ၍စိတ်ထဲ၌မအောက်မေ့ကြနှင့်။ဘုရားသခင်သည်ဤကျောက်ခဲတို့မှ အာဗြဟံသားတို့ကို ထုတ်ဘော် ဖန်ဆင်းနိုင်တော်မူသည်ဟုငါအမှန်ဆို၏။သစ်ပင်အမြစ်နားမှာပုဆိန်ထားလျက်ရှိသည်ဖြစ်၍၊ကောင်းသောအသီးမသီးသောအပင် ရှိသမျှတို့ကို ခုတ်လှဲ၍မီးထဲသို့ချလိုက်ရ၏။ငါသည် နောင်တအဘို့အလိုငှါသင်တို့ကိုရေနှင့်ဗတ္တိဇံပေး၏။ငါ့နောက်ကြွလာသောသူသည်ငါ့ထက်တတ်စွမ်းနိုင်၏။ထိုသူ၏ခြေနင်းတော်ကိုမျှဆောင်ခြင်းငှါငါမထိုက်။ထိုသူသည်သန့်ရှင်းသော ဝိညာဉ်တော်နှင့်၎င်း၊မီးနှင့်၎င်းသင်တို့ကိုဗတ္တိဇံပေးမည်။12လက်တော်တွင်စကောပါလျက်၊မိမိကောက်နယ်တလင်းကို ရှင်းလင်းစေသဖြင့်၊မိမိဂျုံစပါးကိုကျီ၌စုသိမ်းသွင်းထား၍၊အဖျင်းကိုကားမငြိမ်းနိုင်သောမီးနှင့်ရှို့တော်မူလတံ့ဟုယောဟန်ဟောပြော၏။13ထိုအခါယေရှုသည်ဗတ္တိဇံကိုခံအံ့သောငှါဂါလိလဲပြည်မှ ယော်ဒန်မြစ်နားယောဟန်ထံသို့ကြွတော်မူ၏။ယောဟန်ကလည်း၊အကျွန်ုပ်သည်ကိုယ်တော်ထံ၌ဗတ္တိဇံကိုခံရမည်အကြောင်းရှိပါသည်ဖြစ်၍၊ကိုယ်တော်သည်အကျွန်ုပ်ထံသို့ကြွလာတော်မူသလောဟုယေရှုကိုဆီးတားလေ၏။ယေရှုကလည်း၊အလုံးစုံသောတရားတို့ကို အကုန်အစင်ကျင့်သင့်သည်ဖြစ်၍၊ယခုအခွင့်ပေးပါဟု ပြန်ပြောတော်မူ၏။ထိုအခါယောဟန်သည် ဝန်ခံလေ၏ ယေရှုသည်ဗတ္တိဇံကိုခံတော်မူပြီးလျှင်၊ရေမှပေါ်ထစဉ်တွင် ကောင်းကင်ဖွင့်လှစ်သဖြင့်၊ဘုရားသခင်၏ဝိညာဉ်တော်သည်ချိုးငှက်ကဲ့သို့ဆင်းသက်၍ကိုယ်တော်အပေါ်၌နားတော်မူသည်ကိုမြင်ရ၍၊ဤသူကားငါနှစ်သက်မြတ်နိုးရာ၊ငါ၏ချစ်သားပေတည်းဟုကောင်းကင်ကအသံတော်ဖြစ်လေ၏။